ခန်းကြီး၄အငယ်၁မှ၉ထိုအမှုရှိသည်များကိုမော်ဒကဲတည်သောအခါမိမိအဝတ်ကိုဆုပ်၍ပြာနှင့်လူလျက်ရှော်တေအဝတ်ကိုဝတ်လျက်မြို့အလယ်သို့သွား၍ကြီးကျယ်သောအတန်နှင့်ငိုကြွေးလေ၏ရှော်တေအဝတ်ကိုဝတ်လျက်နန်းတော်တကားတဲသို့အဘယ်သူမျှမဝင်ရသောကြောင့်နန်းတော်တကားရှိမှရက်နေ၏ရှင်မြင်းအမိန်တော်စာရောက်လေသော အပြည်ပြည်တို့၌ ယုဒလူတို့သည် အလွန်ညည်းတွားခြင်း၊အစာရှောင်ခြင်း၊ငိုကြွေးမြည်တမ်းခြင်းကိုပြု၍လူများတို့သည် ပြာနှင့်လျှော်တေအဝတ်၌အိပ်ကြ၏။မော်ဒကဲအမှုကိုဧသတာ၏ကျွန်မတို့နှင့်မိန်းမစိုးတို့သည် ကြားပြောသောအခါ၊မိဖုရားသည် အလွန်ဝမ်းနည်းလျက်၊မော်ဒကဲဝတ်သောလျှော်တေကိုပယ်၍အခြားသောအဝတ်ကိုဝတ်စေခြင်းငှါပေးလိုက်သော်လည်း မော်ဒကဲသည်မခံမယူဘဲနေ၏တဖန်ဧတထာသည်ရှင်မြင်းအမိန်တော်နှင့်ခန်းစားသောမိမဆိုးဟာတက်ကိုခေါ်၍အဘယ်အမှုရှိသနည်းအဘယ်ကြောင့်ဤသို့ပြုသနည်းဟုမော်ဒကဲကိုမေးစေခြင်းငှာဆေလွတ်သည့်အတိုင်းဟာတက်သည်မော်ဒကဲရှိရာနန်းတော်တကားရှိမြို့တော်လမ်းသို့တွား၍မော်ဒကဲသည်မိမိ၌ရောက်သောအမှုရှိသမျှကို၎င်းဟာမန်သည်ယူရာလူတို့ကိုဖျက်ဆီးခြင်းငှာ ငွေမီမြတ်ကိုဘန္တာတော်တိုက်သေးသို့သွင်းမာမည်ဟုဂတိထားကြောင်းကို၎င်းကြားပြောလျက်ယူရလူတို့ကိုဖျက်ဆီးခြင်းဟာရှုရှန်နန်းတော်၌ထုတ်သောအမိန်တော်စာလက်ခံကိုဧတထအားပြဖို့ပြီး၍ဧတထသည်မိမိလူမျိုးအဖို့တောင်းလျှောက်ခြင်းဟာရှင်မြင်းထံတော်သို့ဝင်ရမည်အကြောင်းမှားလိုက်လေ၏ဟာတက်သည်လည်းလာ၍မော်ဒဂဲစကားကိုဧတထအား ပြန်ပြော၏အငယ်တဆင်မှ15တပန်ဧတထာသည်ဟာတဲ့အားဖြင့်မော်ဒဂဲကိုမှားလိုက်သည်ကယောက်ျားဖြစ်စေမိန်းမဖြစ်စေရှင်ဘရင်ခေါ်တော်မူမူပဲအတွင်းတိုင်းရှင်ဘရင်ထံတော်သို့ဝင်မိသောသူသည်အသက်ချမ်းသာရမည်အကြောင်းရွှေရစလန်ဒန်ကိုကမ်းတော်မမူလျင်အမှန်တရားမည်အကြောင်း အမိန်တော်ရှိသည်ကို ရှင်ဘင်ဤကျွန်တော်မျိုးများနှင့်နိုင်ငံတော်ပြည်သူပြည်သားများအပေါင်းတို့သည်သိကြ၏အကျွန်ုပ်ကိုကားအရက်30ပတ်လုံးရှင်ဘင်ထံတော်သို့ခေါ်တော်မမူဟုဧတထာစကားကိုမော်ဒကဲအားပြန်ပြောသောအခါမော်ဒကဲကအခြားသောယူဒလူ အသက်မလွတ်လျင်နန်းတော်၌နေတော်လဲတင့်အသက်လွတ်မည်ဟုမထင်နှင့်ယခုကာလ သင်သည်တိတ်ဆိတ်စွာနေလျင်သင်နှင့်သင်၏အဆွေအမျိုးသည်ပျက်စီး၍ယူရလူတို့ အသက်ရှင်ခြင်းကယ်တင်ခြင်း အကြောင်းတစုံတစ်ခုပေါ်လိမ့်မည်ယခုအမှုကိုဆောင်ဖို့ရာသင်သည်မိဖုရားအရာကိုရသည်ဟုထင်เสียရှိသည်မဟုတ်လောဟုဧသရာအားပြန်ပြောစေခြင်းငှာမှားလိုက်လေ၏ဧသရာကလည်းရှုရှံမြို့၌ရှိသောယူဒလူအပေါင်းတို့ကိုစုဝေးစေခြင်းငှာတွားပါ ညဉ့်မပြတ်သုံးရပတ်လုံးမစားမတော့ဖဲနေ၍အကျွန်ုပ်အဖို့အစာရှောင်ခြင်းအကျင့်ကိုကျင့်ကြပါ အကျွန်ုပ်သည်လည်းကျွန်မတို့နှင့်တကွအစာရှောင်ခြင်းအကျင့်ကိုကျင့်ပါမည်ထို့နောက်အာနာတော်ကိုဆံရတော်လဲရှင်မြင်းထံတော်သို့ဝင်မည်တေလင်အသေးခံပါမည်ဟု မော်ဒကဲအားပြန်ပြောစေခြင်းဟာမှားလိုက်သမျှအတိုင်းမော်ဒကဲသည်တွား၍ပြုလေ၏